ဓမ္မရဲ့အ내အဓိပ္ပာယ်ထိုက်ဆံလို့ရပါဠိနဲ့လက်ထိပေါင်းစပ်ပြီးတော့နားလည်ဖို့ရှိပါပါဆိုတော့အဲ့ဒီဓမ္မကိုပဲသတ္တကြီးအရာပါဖြစ်တဲ့လို့သိပ္ပံကြီးပေါ်ထားတာလည်းရှိပါသေးတယ် ဓမ္မကဆောင်ထားတိုက်ရှိဆောင်တိုက်တယ်ဆိုတဲ့လက်ရှိလိုလည်းပဲယူရတာဘာလို့ရှိဆောင်တိုက်တယ်လဲလို့ဆိုတော့လက်တွေ့ရှင်းသုံးတဲ့ပုဂ္ဂိုလ်ကိုတကယ်ကိုပဲရှင်းရလည်းလုံလောက်ရှိတယ်နော်အမြင့်ဆုံးချမ်းသာပါလည်းပဲထားကြည့် ဒိဋ္ဌာကိလေဆိုတာကြည်စေတယ်ဆိုတော့ထားပြီ။အဲဒီလိုဆိုရင်တတိရှိလို့ဓမ္မဟာဆောင်ထားတတ်တယ်ဒီလိုဆိုပါတယ်ဓမ္မ။အဲဒါဒီလည်းမသိသေးပြောချင်ရှိပါတယ်။တနည်းအားဖြင့်လည်းဒီလိုကောင်းများဟာအပယ်လည်းမကျဆံပြာကိုဆင်းမှလည်းမကြရအောင်လို့ မိမိကိုယ်ကိုဟောလေတရားနဲ့ထဲတင်တာပေါ့ဒီတရားမရှိလို့ရှိရင်ကိုယ့်ကိုယ်ကိုထဲတင်ရမှာမဟုတ်အကုရရည်နဲ့ပြီးတော့ဒီလိုပဲအောက်တန်းလောက်တန်းစတဲ့ဘဝမျိုးနဲ့အောက်ကိုပြုလို့ရှိရင်အောက်တန်းလောက်တန်းစတဲ့ဘဝမျိုးကုသိုလ်လေးဉာဏ်နဲ့ရှိလို့ရှိရင်လည်း လူဘဝလက်ဘဝအစရည်ပေါ်လေဟိုဆင်းရဲမျိုးအပယ်လိုက်ကြနေပြီးတော့ဆင်းရဲမှလည်းကြာနေနေရောပေါ့ဖြစ်နေပြီတရားတွေကြည့်အောင်အထုလိုက်လို့ရှိရင်အဲ့ဒီတရားနဲ့ကိုကိုကိုပေါ်လေအဲ့ဒီအဖြစ်ဆိုးတွေကဆောင်ရလိုက်တာပါမှတ်ချလိုက်တာပါပဲဒီကိုကိုကိုကဲတင်ရောက်တယ်ပေါ့ ပုဂ္ဂိုလ်ခက်တည်ကြောင်းဟာတော့တရားပဲရှိရဲဆိုပါလိမ့်စတိတကားရဆိုလို့ရှိရင်ဓမ္မဟာကိုယ်ကိုယ်ကိုအောက်တန်းကြအပေမှလည်းကြပယ်လည်းကြပါဠိမှာလည်းမချရအောင်လို့ကိုယ်ကိုယ်ကိုစိတ်ကြည်ရောက်တရားဆိုတာပါလိမ့်ဟွန်းဒီလိုလည်းသိတယ်ပေါ်လာရှိပါလားဘုရားမြတ်စွာဘုရားလည်းပဲ အတ္တတိဝဘိက္ခုဥရတအတ္တဆရဏအနိညာဆရဏဓမ္မတိဝဓမ္မဆရဏအနိညာဆရဏစိတ်ဓာတ်တရားအားထုတ်လို့တဲ့ပုဂ္ဂိုလ်များအတ္တတရားဖြစ်ရေးအတွက်ပေါ်လေတည်းရဲ့အားဖြစ်တာသတ္တဝါကြီးဟာတကယ်ကရဏမိတ်္တကောင်မတွေ့ရတော့အကုသိုလ်ကြီးများတယ် လောဘဒေါသမောဟစီကြောင်းကြီးတဲ့မှာပဲအလိုက်ကြည့်ပြောင်းနေတာဖြစ်တဲ့ဖြစ်ခြင်းပဲလို့လည်းမရှိဘူးဒီကြောင်းနဲ့ပြောင်းနေတဲ့ပုဂ္ဂိုလ်ဟာဟုတ်ကလည်းကြီးထောက်ဆောင်ရှိအပေါ်လည်းကြီးဆိုဆွဲဆောင်ရှိဒီကလည်းကြီးမိကြမရှိဆိုတော့အကုရမယ်ကိလေသာစီကြောင်းကြီးတဲ့မှာ အများအားစီးကြောင်းနေညော့နေရတာပြီးတော့ဒုစရိုက်တရားတွေပါလေအဖြစ်ကြီးကြက်ကြတာအဖြစ်ဆိုးတွေပါဒီကဘာကအဖြစ်ဆိုးတွေဒီကဘာကအဖြစ်ဆိုးတွေလည်းပဲအလိုက်ကျင်ညော့နေကြတာကဲဒီမှာလူရှိကဲဒီနဲ့နီးရမရှိဆိုတာကအဲ့ဒီညော့နေတာ ဒီလိုပြောနေတာဒီဒီစိတ်ကိုမြတ်စွာဘုရားပြည့်နေတော့ဒီပြရလဲရောက်အောင်တကယ်အကုရတာရှိရဆိုတာလည်းပဲရှင်းရှင်းနားလည်သွားအောင်အတ္တဒီပါဘိက္ခုဝေတာအတ္တဆရဏဘိက္ခုကိုကိုကိုအကုရသံဃာကိုကိုကိုကဲတင်ပါဘော မိမိတွေလည်းမိရကံရရှိတယ်ရှိကြပါမိမိဒီလိုလည်းကိုယ်ဝေရာရှိတယ်ရှိကြပါတခြားတစ်ပါးကိုယ်ဝေရာမထားပါနဲ့ဆက်ဆိုထားပါဆက်ကိုယ်ဝေရာမဲ့ဟာတွေကဘာတွေလဲဆိုဓမ္မဒီပါဓမ္မတရဏအရင်းရတရဏတရားရှိတယ်လည်းမိရကံရရှိတယ်နေကြပါ တရားကြည့်မယ်လေခိုးလုံးရအကုရာရှိပြီးတော့နေကြပါတခြားတော့အားလုံးကြည့်ကြပါနဲ့အတူတူဆိုလို့ရှိရင်ဒီကုလို့တရားအာကုရတခြားအာမကုရအဲကိုကိုကိုအာကုရတခြားအာမကုတရားအာကုရတခြားအာမကုရအာကုရမဆရာဟာတော့သတိပဋ္ဌာန်တရားပဲလို့ဒီလိုပြထားပါတယ် အဲ့ဒါလေးနဲ့ဆက်ပြီးတော့ခြေခြေဟောစရာလည်းရှိနေပါသေးတယ်။နောက်အခွင့်အရေးနဲ့ခါကြပါမယ်။ဟောရတော့မှာပါပဲ။ဒီတော့ဓမ္မကလာဟာရှိဆောင်တဲ့ပုဂ္ဂိုလ်ဟုတ်တယ်မကြ။အပယ်ရှင်းမှလည်းပဲအပယ်ရှင်းလည်းမကြ။ဘာလို့ရှင်းမှလည်းမကြရအောင်လို့ဆောင်းထားတယ်မှထားတယ်။ကာကွယ်ဆောက်ရှောက်ထားတယ်။ဒါတော့ ကူညီတယ်အရှင်းတန်းဖြစ်ပေးတယ်ဆိုတော့အလက်တိကျအပြင်ပေါ့လေဆောင်ထားလိုက်တဲ့တရားဆောင်ထားလိုက်တဲ့အတိတ်ပဲလည်းဖွင့်ကိုကိုကိုအောက်တန်းမကြရအောင်လို့တန်တရားလည်းမကြရအောင်လို့ကဲတရားတရားလည်းဖြစ်တယ်ဆိုတာပေါ့လေအဲ့ဒါလေးနဲ့ဆက်ပြီးတော့ဟောကြားကြည့်ပါရဲ့။နောက်ခွင့်နဲ့ပြည့်နေခိုင်ကြပါမယ်ဟောရတော့မှာပါပဲ။ ဒီလောက်နဲ့ပဲကြည့်ရမှာပါပါဒီနေ့တော့တကယ်စိတ်မှလည်းတရားကြည့်လိုက်ကြအားထုတ်ပြီးတော့ပฏิပဒခေါ်တဲ့ကိလေသာတရားကြီးဘုလို့ဖြစ်စီရပါပေါ့နိလိုက်ကြရှင်းတော့မယ်နိလိုက်ကြရှင်းတော့နိုင်အောင်တကယ်ဤမှပြရတဲ့ပုဂ္ဂိုလ်များရဲ့တရားနိလန်းကိုလည်းပဲ ကြားနာလေ့လာမှတ်သားရမယ်။အဲဒီကြားနာလေ့လာမှတ်သားတဲ့အခါမျိုးမှာလည်းပဲဤမှာကျင့်ကြသူရဲ့ဤမှာဖြစ်တဲ့တရားမှာလည်းပဲသင်ကြရမယ်လက်ခံရမယ်။အတီးပြဆုံးဖြတ်ချက်တစ်ချက်ထားမယ်။အရှင်းမယုံဘူးယုံမှလို့မယုံဘူးဆိုလို့ရှိရင်တော့ကောင်းကောင်းလေးအာမထုတ်ဖြစ်ပါဘူး။ကောင်းကောင်းအာမထုတ်ဖြစ်ဘူးဆိုလို့ရှိရင်လည်းဆန့်ကျင်တဲ့တရားတွေ ကင်းဖို့ဆိုတာလည်းမရှိဘူး။ဆန္ဒနဲ့တရားတွေမကင်းဘူးဆိုလို့ရှိရင်လည်းလူနိုင်ကြလို့နဲ့နဲ့ဒုက္ခသစ္စာနဲ့ဒုတိယသစ္စာလည်းမထိရှားဘူး။နဲ့နဲ့လို့မြင်နိုင်ကြတဲ့ဒီလိုကသစ္စာနဲ့လည်းသစ္စာလည်းထိရှားမှာမဟုတ်ဘူး။အမှန်တရားတွေမထိရှားဘူးဆိုလို့ရှိရင်တော့အဲ့ဒီအမှန်တရားတွေကိုမမြင်နဲ့ မောဟအမိုက်ကောင်ကပိတ်ဖုံးထားတော့ဆင်းရဲကိုချမ်းသာခြင်းနဲ့ဆင်းရဲဖြစ်ကြောင်းကိုလည်းချမ်းသာဖြစ်ကြောင်းခြင်းနဲ့တကယ်ချမ်းသာတဲ့နိဗ္ဗာန်ကိုလည်းပဲအတိအကျသွားတာပဲဆိုရင်ယုံမုံမချောက်ပဲချမ်းသာစိတ်ရကြောင်းအတိကောင်းနေလည်းပဲပြန်မှမရှိအတိအကျသွားတာပဲဆိုပြီးတော့စိတ်လမ်းကျင်နဲ့လိုက်မှာမဟုတ်တော့ဒီကလူကြီးဟာအမှန်တရားမသိဘူးဆိုလို့ရှိရင်တော့ အမှောင်နဲ့လမ်းလျှောက်ရတဲ့ပုဂ္ဂိုလ်ဟာဆူတွေညောင်းတွေစိတ်ရှိတဲ့မူပါကင်းပါကြီးကြောက်တွေပေါ်ကြီးအဲ့ဒါတွေရောက်ဖို့လည်းပြေးကြပါလေ။ဟင်းပြေးရခြင်းနဲ့စကန်းသာရောက်ဖို့တော့မလွယ်တော့ဘူး။ဘာဖြစ်လို့လဲဆိုတော့လမ်းမှာရှောင်းမှာစကန်းမှာရောက်နေတာကိုလမ်းမှာမရှောင်းဘူးဆိုလို့ရှိရင်အိမ်ကလည်းစကန်းမှာမရောက်နိုင်ဘူး ဒီဆင်းရဲဒုက္ခတွေနဲ့အများကြီးတွေ့ပါတယ်အဲ့တော့ဒီနေ့ဒီမှာသင်ပြတော်မူရဲ့ဆရာဆရာသူပြတဲ့ဒီပါတရားပါအကျင့်မှတရားရှင်ကြည်နိုင်တော့အောင်ဘာလို့လို့ဒီလဲဆိုတာအဲ့ညာလေးနဲ့ဖော်ပြပါဦးမယ် ကြောက်ပါယုံကြည်လက်ခံကြည်ပြုဆုံးဖြတ်ချက်ချမှုတတ္တရားနဲ့ဆက်ဆက်ပတ်သက်နေတယ်ဆိုတော့အဲ့ဒီစီရင်ရင်ကျင်းလို့မရဘူးဆိုတဲ့အထိပဲပေါ့ဒီတော့မလို့တဲ့တတ္တရားကြီးလို့ကြလာအောင်ဘယ်လိုလုပ်မလဲဆိုတာအကြောင်းလေးကိုပေါ်ပြဖို့လိုပါသေးတယ် ဘုရားမြတ်စွာဟာအရတမနဲ့ကိလေသာခံရကိုအကုန်လုံးရှိပြီးတော့သမီးကညာတော်ကြီးဆရာမရှိသေးရှိတဲ့ချက်ဆရာရဲ့ကုံတော်ကြီးပြီးဝပြီးဆရာဖြစ်သွားပြီးနောက်ကိုရက်ခုနှစ်လေးတဲ့နဲ့ကိုရဲ့ကိုကိုတော်ကြီးကဆက်နေရမှာတပတ်စီတပတ်စီစာချပြီးတော့ပေါ်တယ်အဲ့ဒီလုံး 49ရက်ပြည့်သွားတော့ပြီးပြီးရရှိတာလည်းတရားကြီးဘုရုကိုခေါ်ရပါမလဲဘုရုစတင်ရပါမလဲစဉ်းစားတဲ့အခါမှာသတ္တဝါအများစုဟာကာမဂုဏ်အာယုံပေါ်မှာပဲစိတ်ဝင်စားပြီးတော့စိတ်ဓာတ်နဲ့ပဲအချိန်ကုန်ပြီးတော့ဒီလိုကကြီးထူပြောကြတယ်ဟွန်းဒီတော့ဒီလိုကကြီးထူပြောတဲ့ပုဂ္ဂိုလ်ရော တရားဟောရပါဘူးရုပ်ချက်သာမလည်းနိုင်ဒီခါမှာဘုရားမြတ်စွာဟာတရားမဟောဘူးစိတ်ကလေးညစ်သွားတယ်တောက်ကြမယ်နေဖို့စိတ်ကလေးရိုင်းနေလေးညစ်သွားတယ်နည်းနည်းလေးဖြစ်သွားတယ်အဲ့ဒီအခြေအနေကိုမဟာဇမကြီးချက်ချင်းကြည့်လိုက်တာနဲ့ပဲမဟာဇမကြီးကဖျားထောင်မှချက်ချင်းရောက်လာပြီးတော့ တ္တဝါတွေကိလေသာဖြူပြောပြီမလို့နားလေနိုင်တော့ပါလေတရားဟောပါတရားမနာရလို့ရှိရင်တ attva ကြီးဖြစ်ပြီးတော့မှာပဲဆိုတော့ဘောနော်တ attva ကြီးနားလေလို့ပြီးတော့ချမ်းသာစီလို့လည်းတောင်းတခြင်းရှိတဲ့အတိုင်းပေါ့လေမြတ်စွာဘုရားကိုဒုထောက်ပြီးတော့ပန်ချပါတယ်ဒါ အဲဒီလိုဖြစ်ပြီးတဲ့နောက်ပိုင်းမှာဘုရားမြတ်စွာဟာဘယ်တင်းကိုစပြီးတော့တရားဟောရမှာလဲလေတုံ့တက်ကြည့်တဲ့ကမိမိဟောတဲ့တရားကိုလက်ခံနိုင်တော့အခြေအနေရှိတဲ့ပုဂ္ဂိုလ်စဉ်းစားတဲ့အခါမှာလောကီဆန်နေရအောင်ပထမဆုံးသင်ပေးတဲ့လောကီဆရာတစ်ပါးသွားသိပါတယ်။တတိယနာမည်ကတော့အာလာရယသိနဲ့ ဝေကပေါ့ဒီပေါ့ဒီစိတ်နှစ်ပါးသတိပါဒီစိတ်တစ်ပါးကသမာဘ၈ပါးအပြည့်ရတာယောဂီဆံလေးပေါ့သမာဘတပါးကတော့9ပါးရတာဒီလိုလည်းဟိုရှိကတော့ကမ္မထာဆရာကြီးတွေကမ္မထာဌာနကိုပြီးတော့တရားတွေကြားသူတို့သူတို့တရားကတော့ယောဂခေါ်တဲ့သမထတက်တဲ့လောက်ပဲဟိုအရှင်းကလုံးဝပြီးတော့မဟုတ်ပါဘူးအစွမ်းကိုဂျမပြီးရောက်တာတော့ဒါပဲရှိပါတယ် ဒီပုဂ္ဂိုလ်ကြီးတွေကတော့သမာဓိ၈ပါးနဲ့ကိလေသာတွေကတော့တော်လေးကင်းကွာနေဝေးနေပြီသူတို့ကိုခေါ်ရလို့ရှိရင်တော့ချက်ချင်းသဘောပေါက်နေမယ်ဆိုပြီးတော့သူတို့ဟောဖို့ရပေါ့လေပြင်ဆင်လိုက်တဲ့အခါမှာတူကဆရာမဖွင့်ရင်ခုနဲ့ဆောပြီးတော့ခွေလုံးနှိမ့်နေကျွန်တော်ဒီမှာဆောပြီးတော့အခြားတူကတော့တရက်ဆောပြီးတော့ တရားမဖြစ်ခင်တည့်ရဆော်ပြီးတော့ခေါ်နေပြီးတော့ဒီလိုဆမပြေသွားဖြစ်တယ်ဒီလိုလုံးကရုပ်မရှိတဲ့အရူပဓမ္မဒီမှာသွားပြီးဖြစ်တာရုပ်ရှိတဲ့မျက်စိရှိလားရှိပါဒီမှာစိတ်စိတ်သက်သက်ပဲရှိတာမျက်စိမရှိရင်ဘုရားဘယ်လိုဖူးလို့ရမလဲနားမရှိရင်တရားဘယ်လိုနားလို့ရမလဲ အဲ့ဒီအခြေအနေကိုသိတော်မူတဲ့မြတ်စွာဘုရားဒီပုဂ္ဂိုလ်ကြီးသူကတော့ဆုံးရှုံးခြင်းကဆုံးရှုံးသွားပြီတဲ့သာဝကကြီးတော်မူပါတယ်ကြည့်နော်ခုခေတ်ကတော့ဘုရားဖွင့်တာဆိုတော့တကယ်ဆရာကြီးတွေပဲလို့ဆုံးရှုံးသွားပြီဲ့ဒါလောကီတရားကြီးတွေဇာနေရဆိုတာဆုံးရှုံးတော့မြတ်စွာဘုရားဘာလို့ရှိရလဲဆိုတော့သူတို့တရားကကိုသိရမှာ ဘယ်ရတဲ့လုံလောက်တဲ့အခြေအနေရှိသေးဘူးကိုဆင်းရတဲ့လုံလောက်တဲ့အခြေအနေရှိသေးဘူးကိုဆင်းရမှာပဲလိမ်နေတဲ့တရားပဲဟောတယ်သူလည်းကတွေ့လိုက်လို့ရှိရင်ချက်ချင်းကြားရရနိုင်တဲ့ပုဂ္ဂိုလ်ဆိုရယ်ဒီတော့ဘုရားပုဂ္ဂိုလ်စောပြီးတော့ကွယ်လွန်နှိမ့်ကြတော့ရုပ်မရှိတဲ့ပုံမှာသွားပြီးဖြစ်တော့သူဆုံးရှုံးသွားတယ်မြတ်စွာဘုရားတောင်းလာဖြစ်တော်မူပါတယ်ဒီလိုမြတ်စွာဘုရားက ကာမဂုဏ်တော်ဆိုတာရှိပါတယ်ကာမဂုဏ်တော်ဆိုတာအလိုရှိလို့ရှိရင်ရနိုင်တဲ့တကူပေါ့တရားနာရည်နဲ့ခိုက်တာမှာအဲဒီအကျအရုပဇမကြီးတွေကိုမျက်စိလေးတကူနဲ့တပ်ပြီးလိုက်လားလေးတကူနဲ့တပ်ပြီးလိုက်တရားလည်းကိုရတရားလည်းနာရပြီးတော့ချက်ချင်းခရီးရဖြစ်မသွားနိုင်ဘူးလားလို့ဘုရားတကူတော့သုံးလိုက်ပါလားဆိုတော့ သဘာဝနဲ့တတ်တဲ့ဉာဏ်ဆောင်ပြဘယ်တော့မှတကူမဆုံးဘူးတရားလူရခြင်းအကြောင်းနှစ်ပါးသံဃာကမှာပြတာအင်္ဂုတ္တမှာဟောတာလေဥပဒနာသမာဓိရှိမဲ့ခြင်းနဲ့မေတ္တာသမာဓိရှိတယ်ဆိုအရိယအရိယမဲ့ခြင်းပေါ့ မေဃသမာဓိတိခေါ်တာပေါ့ဥပဒနာသမာဓိတိနဲ့မေဃသမာဓိတိဒီလိုမျိုးဖြစ်ပေါ်ခြင်းအကြောင်းဆိုချက်ကတစ်ပရတောကောတာခေါ်တဲ့ခရဏမိတ္တဤသံရှင်ဤမှန်ကိုလာခံခြင်းတတိဒီကကြအထုတော်မယ်ဆိုတော့ဤလံယူရတာတကယ်ပုဂ္ဂိုလ်တွေကယူရတာနိယောနိသမဏတိခါတော့ လည်းမျိုးပေါ်တဲ့ယုံနာရှိခွင့်နဲ့တဲ့တဲ့ရှိခြင်းဆက်ပြရှိခြင်းပါလေအဲ့ဒီနဲ့ချင်းအင်းကကြည့်တော့မှဒီနည်းမှလည်းမလေ့လာဘူးဆိုတော့ဘယ်လိုလုပ်ရှင်းမလဲဒီနည်းမှတော့လေ့လာတယ်ဒီနည်းတော့တိတော့တိပါရဲ့အခုလိုအချိန်ယူပြီးတော့ကိုယ်ရဲ့စိတ်ဆိုင်ကြီးလည်းမျိုးပေါ်တဲ့အာယုံနဲ့တဲ့အောင်မရှိဘူးဆိုလို့ရှိရင်ဘယ်က ကိုယ်ရတတိဓမ္မကြီးဖြစ်နိုင်မှာမလဲဒီအတိပညာလည်းဖြစ်နိုင်မှာမဖြစ်နိုင်အဲ့တော့တို့ကနားကမရှိတော့တရားနာလို့ရှိဘူးတရားလေးလားမသိတော့လည်းကျင့်လို့မရှိကျင့်လို့ရှိဘူးဆိုတော့တို့ကဆုံးရှုံးတော့တာပေါ့အဲ့ရမင်းရခုညာကြီးဆုံးရှုံးတော့တာပဲတော့အဲ့လိုရှိပါတော့တယ်ဒီကသတ္တမကြီးပညာသိက္ခာတရားကျင့်လို့ရတာမတတ်တော့ဘူး ကိုယ်နဲ့တကယ်ကိုယ်နဲ့ဆိုတော့အတူပါလား။ဒါအဲ့ဒီကျုံမှမရှိပဲညဟောတယောက်ဟောတယောက်ဆိုတာပေါ့လေ။အဲ့ဒီကဖြစ်စေဆိုတာပေါ့လေ။စိတ်လုံးပိုင်နိုင်တဲ့ဘုရားလည်းဖြစ်သွားမှာပေါ့။သဘာဝမကျတဲ့စိတ်လုံးပိုင်တဲ့ဘုရားလည်းဖြစ်သွားမှာပေါ့။ဒီလိုဆိုလို့ရှိရင်ဆောင်းရဟာအရိယာထုတ်လို့တဲ့စိတ်ယုံကြည်လုံးလာပြီးတော့ဟောတယောက်ဟောတယောက်ပုံစံနဲ့စိတ်ကိုနှိမ့်လိုက်လို့ရှိရင်အဲ့ဒီအရင်ဖြစ်သွား အဲ့ဒီလိုသဘာဝမပြတဲ့တရားဌာနမျိုးမှာပြေတော့မှရသော်ပြခံမှာဘုံတော့မဆုံးပါဘူးဆရာမထားဘူးပါလေတခြားကြပြားတွေနဲ့ခွာခြားချက်ကဒါပါပဲကြောင်းကျိုးဆက်သဘာဝညီညွတ်မှာဆောင်ရွက်နေရဲဆိုတာနားလည်ရပါတယ်ခုခေတ်ကအိန္ဒိယမှာဆိုလို့ရှိရင်မြတ်စွာဘုရားမပွင့်ရင်လည်းကတော်တော်ကြီးချိန်ကြရတယ်ကမဟာမြတ်ကြီးကိုကိုယ်ရတာ မာဒီမာကြီးစိတ်ထင်ကြည့်တာပဲမာဒီမာကြီးကသလောကမှာအဆိုးရတာလေသူကနေဆိုနေသူကပြေဆိုပြေပါလေသူ့အလိုတိုင်းမဖြစ်ရတာလေတတ်တော်ကြီးကြည့်ကြတယ်ခါလေးအကုန်လုံးလည်းကြည့်တယ်သတ်ပြီးပြီတဆူရဲတာပဲမဆူရှိဘူးလေခုဆင်းရဲချမ်းသာစသည်ဒါတွေလည်းအရှင်းရှားဘူးလေဟုတ်ပါလေဇမားတွေကတော့ ကိုယ်ဆင်းရဲရှိစိတ်ဆင်းရဲရှိတော့ဒါတော့ဒါတော့ထင်ရှားပါတယ်သူတို့ရုပ်တွေကအမှန်တင်ဖို့တော့သူတို့အစဉ်စားနေတဲ့ပုဂ္ဂိုလ်များလည်းပဲတည့်ရမတွေ့နိုင်ပါဘူးတွေ့စီခြင်းလည်းရှိရင်ဒီမှာကရေချမ်းကြီးဖန်ပြီးတော့တွေ့စီလို့ရပါတယ်အဲဒါတော့စံကံကမှာပြထားပါတယ်သုခပိဋကတိရဟိတောဆိုထားပါတယ်ဆရာဟမ် ဒီဇမားကြီးကတစ်ဆင့်ပြောလို့ဒါလေးဒီကုန်းစားမှတ်ထားဖို့ခေါ်ပါတယ်ကွာဒီဇမားကြီးရဲ့ခုံကြီးတွေကိုလည်းပဲခေါ်ပြထားပါတယ်အဲ့ဒါကြီးကိုသူတို့အားကိုးကြပါတယ်ဆိုလိုတာကတော့ဖန်ဆင်းရှင်မဟာဇမားကြီးလည်းပဲကိုယ်ပဲကောင်းတာပြီးကောင်းကျိုးရတယ်ဆိုးတာပြီးဆိုးရတယ်ဆိုတာပေါ့လေအခြားတစ်ဖက်ကလည်းပဲကမ္မဝါဒပေါ့လေဒါရှိတယ်ဇမနဝါဒလည်းရှိတယ်ကမ္မဝါဒလည်းရှိတယ် သံဃာဝါဒီလည်းဖြစ်တယ်ကမ္မဝါဒီလည်းဖြစ်တယ်သူမျိုးသူကကိုယ်ပဲတဲ့ပုဂ္ဂိုလ်ကြီးဆိုတော့ခွားဥတဲ့အယူဝါဒဆိုတာဒါပြောတာပဲအရှင်ရှင်လက်ခံကလည်းကံကြီးရဲ့လက်ခံပေါ်နေတယ်မှာဒါပဲဘုရားယူဝါဒကတော့အဲ့ဒီဖန်ဆင်းခြင်းလည်းမကောင်းဘူးကောင်းလာပြီးကောင်းရရတယ်ဆိုးလာပြီးဆိုးရတယ်ကောင်းလိုက်တာဒါပဲရှိတယ်အဲ့ဒါလည်းခွာချရတယ်ဒီမှာဒီတော့ ဘုရားမပွင့်ခင်လည်းအချိန်ကြာကြာတော်တော်ကြာကြာတဲ့ကူကဒီဇင်ဘာကြီးကိုကိုးဝယ်တော့ကျတော့အစိုးရကန်းနေဖြစ်လို့မရဘူးကန်းနေဓမ္မတာပဲဆိုတာပေါ့ဒီတော့ဒီအခါမျိုးမှာသူတို့အထင်ကြီးတဲ့ဘာဇမကြီးရဲ့ပန်ကြားချက်ကိုလိုလားပန်ကြားချက်သက်ဆောင်ရတရားဟောရပန်ကြား ပန်ကြားလိုက်လို့ရှိရင်ဩသူတို့ကိုယ်ကိုယ်ရဲ့ဘုရားကြီးတို့ဆိုတဲ့ပုဂ္ဂိုလ်ကြီးတော့မှဒူးထောက်ပြီးတော့မြတ်စွာဘုရားကိုဥတ္တရာသေးတကူဆိုတာပေါ့။ငါတို့ထင်ကြီးတဲ့ဘုရားကြီးတွေတော့မေတ္တာမျက်နှာရယ်ဆိုတာပေါ့။အဲ့ဒီအဖြစ်ကြီးတွေရောက်တော့တတ္တရားကြီးရုပ်ကြစီခြင်းတော့ပါပဲ။ဒီတော့တရားနာကိုသင်ကြားတော့မြတ်စွာဘုရားနဲ့မြတ်စွာဘုရားသင်ကြားတဲ့တရားပေါ်မှာ ဒီကြီးညိုမှလက်ခံအကြည့်ကြီးပါမှာတရားနာပြမှာတရားနာပြမှာဤလမ်းကျကျင့်သုံးပြမှာဤလမ်းကျကျင့်သုံးမှာဆန့်ကျင်မဲ့ကိလေသာတွေကင်းပါပြီးတော့စိတ်ဓာတ်တွေပါတရားကိုပေါ်နေမှာပေါ့အဲဒီတော့မှချမ်းသာရမှာပေါ့ဒီတော့ကိုခေတ်ကတည်းကအထင်ကြီးတဲ့အာဒီမာကြီးကတော့တောင်းပန်ရတယ်ဟေ့ငါတို့ဖျားကြီးတဲ့အစင်တမြင်ပါလားဆိုတာပေါ့လေအားလုံးကစိတ်ဝင်စားပြီးတော့ ဆရာကယုံကြည်ဖို့ပုံကြလာသတ္တရားကြီးလုံးကြလာကိုဒီလိုလုပ်ရတဲ့သဘောပါပဲ။ဒါကြောင့်သောဝိသိစ္စတော်လောကီသံဃာဝိယသအရိကတ္တပ္ပသအရိပတ္တနာရှိတူပေါ်ရပါမယ်။သောထောတို့ရှင်ဤမှန်ကိုနာခံကိုရအတွက်ပေါ်လေ။ရှင်ယုံချင်းသည် စီစဉ်လက်ကအစီအစဉ်ဆုံးဖြတ်ချက်ချရင်ဝိပဿနာဟိတုကောတောင့်တခြင်းပัญจဆုတ်ထားခြင်းလေအရေးအကြောင်းရှိတယ်သတ္တဝါတွေလောကသားတွေသတ္တတရားနှိုးကြပါလာဖို့ရံအတွက်ဘာပြမကြီးရဲ့လိုလားတောင်းကြတယ်ပัญจချက်အရင်ခံတယ် ငါတို့ဆရာကြီးရတော်မှာပန်ကြနေရသူတော့ပြီးတော့ပန်ကြနေရတယ်ဟဲ့ဆိုတာဒါအရင်မဟုတ်ဘူးစဉ်းစားကြည့်တယ်ဆိုတာပေါ့လေအဲ့ဒါအရင်ခံနေတယ်အဲ့ဒီစဉ်ကကိုယ်ကခံတဲ့မာဒီမာကြီးကသံပါဝနိယသကိုဂုဏ်ပြုထားပါတယ်ဖြင်းမွန်တိုက်တဲ့ဂုဏ်လည်းရှိတယ်ဖြင်းမွန်တိုက်တဲ့ဂုဏ်လည်းရှိတယ်ဆိုတော့ဒီအများရဲ့လေးစားခြင်းနဲ့ခံရတာတော့ဘုလူကတ္တပါသာလေးစားတဲ့ဂုဏ်ရှိတယ်အဲ့ဒီစဉ်က လောကမှာဆိုလို့ရှိရင်ထူးထူးခြားခြားပေါ့လေရှိမှုတိုက်တဲ့ကိုလေးစားတဲ့ကိုရှိတဲ့နာပေါ်မှာဇမာကြီးရဲ့လိုလားပန်ကြားလျှောက်ထားခြင်းရင်းခံတာသူကပန်ကြားလိုက်လို့မာရင်တရားလုံးစားကတရားနာခြင်းနဲ့စိတ်ကြီးပေါက်လာတယ်။နာခြင်းစိတ်ပေါက်လာတော့အဲနာရဲနာတော့ရှင်းသုံးတယ်ရှင်းသုံးတော့ခိတ္တာကြီးရှင်းတယ်။အင်းဒီလိုရှင်းလာတာပေါ့ ကိလေသာတွေရှင်းတဲ့ခါကျတော့အရှင်းတော့ဒီကြည့်တဲ့လူညံ့တဲ့အေးချမ်းတဲ့အင်းတုတ်ကြတွေဖြစ်တယ်။နောက်ဆုံးအရိယာမဖြစ်သွားတဲ့ခါကျတော့တတ္တတရားတွေခိုင်ရတဲ့အနေအထားကြီးရောက်သွားတယ်။သစ္စာလေးပါးတရားတွေပါလဲတိတ်ပြီးတော့ပေါ်လွင်ထင်ရှားပြီးတော့ချမ်းသာပြီးအပြည့်ရနေကြတယ်ဆိုတော့အဲဒီအစဉ်စဉ်အကြောင်းလေးတွေရှိပါတယ်။ဆရာကလည်းကြည်ရပြပြပြောရမယ်ဆိုရင် တော်တော်လေးပြောကြလို့ရှိပါတယ်။နောက်အကြောင်းကြီးတဲ့ခါကျမှပဲဒီဇမနဝါဒနဲ့ဘုရားဝါဒပေါ့လေ။ကမ္မဝါဒဒါတွေလည်းတစ်ချက်ကြီးပြောပါမှာပဲ။အခုဆက်ရတဲ့ကိလေသာတရားကြီးကျွေးကွာလို့ဒီနိုင်ငံရဲ့နည်းနည်းတဲ့ဒုက္ခသစ္စာနဲ့ဒုတိယသစ္စာ ကောင်းကောင်းပေါ်လွင်ချေရှားလာ။နောက်ဝိပဿနာဉာဏ်ရည်ကျက်ပြည့်စုံလို့တရားမညာဖွညာအနိဗ္ဗာန်မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်ဒီလိုသာငိမ့်တာနိဗ္ဗာန်ဟာနည်းနည်းပါနည်းနည်းလို့မြင်နိုင်ခဲ့တယ်။အရိယာအရာကြောင့်အရှင်ကောင်းအရိယာမညာနဲ့အရိယာမလည်းပဲဒါလည်းနည်းနည်းလို့ ခက်ခဲပါတယ်ပြင်နေခဲ့ပါတယ်အဲဒုက္ခသစ္စာပိုက်စားတယ်ဆိုသမုဒယသစ္စာလည်းအစစ်စစ်ပယ်လို့အတိညာလေးတွေတော်တော်အစစ်စစ်ဖြစ်လာပြီဆိုလို့ရှိရင်ကုသိုလ်တရားတွေဘာဝနာကုသိုလ်တရားတွေကဆရာအနေပြီးတော့တိုးလာပါစိတ်ကစိတ်ကအားဆက်ပြီးတော့ဆုံးရစွာရှိလို့ စိတ်ဆူဆူတွေရနေလို့ရှိရင်အသိဉာဏ်တွေလည်းပဲစိတ်ဆူဆူတွေတိုးနိုင်တာသိရနေပြီးတော့ဘာဝနာစိတ်တွေလည်းပဲကြီးလာနိုင်တယ်နေရာကနေပြီးတော့လည်းဘာဝနာစိတ်တွေဟာထောကျင့်လာနိုင်တယ်နေရာကနေပြီးတော့လည်းပဲဒီဘာဝနာစိတ်တွေဟာများလာလူရကနေပြီးတော့ဒီဘာဝနာစိတ်တွေအထူးသဖြင့်အသိပညာလည်းပဲ ရည်ကျက်လာတော့တာပါပဲအဲဒီခါကြလို့ရှိရင်အာထုံနေတော့မှာပဲစိတ်တွေဟာသာသောတာမောဟကြီးကျင်းတဲ့ညကျင်းပြီးတော့ရှည်ကျဲတာကိုယ်ဆုံးစိတ်သုံးမျိုးလုံးနဲ့ရှည်ကျဲတာနင်းညာလာတာလားရှည်ချမ်းလာတာနှစ်သက်ချက်တွေဖြစ်လာတာ ကိုအားထုတ်လို့ကြားတော်လေးသိရင်တော့ဆိုလို့ရှိရင်အလေးအောင်ပฏิပတ်တတိအစရှိတယ်။တရားရတာလည်းသိထက်တာဖြစ်လာတာ။စက်ကအားထုတ်အဖြစ်အပျက်ကိုခတ်သက်သက်သိရတဲ့ဉာဏ်ပိုင်ရှင်ဟာဒီဘဝမှာပဲတရားရရအတရားဖြစ်နိုင်တာ။ဒီကံလေးတော့စုံသွားပြီပေါ့ကွာ။ သတိဥဒ္ဒယပြညာရင်းလောက်ရောက်သွားရင်ပဲဒီဘုရားမှာပေါ့လေစက်တာအားထုတ်လို့ရှိရင်တရားသူရကိုတည်ကြတယ်။ဘာဖြစ်လို့လဲဆိုတော့ဘုရားမြတ်စွာကိုယ်တိုင်ဒီဘုရားနိကေဒီစွာနိပါဒမှာတရားဟောထားတာရှိပါတယ်။ဟွန်း။ဇာတိကတရား၅ပါးဆိုတာပေါ့လေ။ဒီဘုရားတရားသူရအောင်အားထုတ်တဲ့ပုဂ္ဂိုလ်ရဲ့ ရနိုင်ကြောင်းအကြောင်း၅ပါးပေါ့တိတ်ယုံကြည်မှုတိတ်ကြည်မှုဆိုတာကဆက်ဆောင်ရပြောခဲ့တဲ့အတိုင်းဘုရားမြတ်စွာရဲ့ဂုဏ်တော်တွေပေါ့သုံးခုဂုဏ်တော်တစ်ခုကိုဆက်ဆောင်ရမှာဒီဂုဏ်တော်တွေရှိတယ်ဆိုတော့ဆက်ဆောင်ရယုံကြည်ရဆိုရင်တရားလည်းယုံကြည်တော့တာပါကိုယ်ကိုယ်လည်းယုံကြည်ရမယ်ဥပ္ပယဉာဏ်နဲ့တော့ရောက်တယ်ဆိုရင်တတ္တတရားရဲ့အသိဖြစ်တာ ဆရာကြီးဖြစ်တာကျမကြီးလည်းကောင်းတယ်ကျမကြီးကတော့ဒါတော့ဧကမဟုတ်အနေကမှာပဲမကျမပဲနဲ့အားထုတ်လို့ကြာရရတဲ့ပုဂ္ဂိုလ်လည်းအများကြီးရှိပါတယ်ဆိုတော့ကျမကြီးကိုကောင်းတော့ဒီမာယာတာတိရခင်းရတယ်မာယာတာတိရခင်းမယ်ဆိုတော့စိတ်ထားဖြောင့်ခင်းရတယ်ရိုးသားရရိုးသားတဲ့ဆိုတာကိုရှိတဲ့အဖြစ်ကိုလည်းပဲထုတ်ပေါ်ပြီးကိုယ်ပြသွားပြီးထုတ်ပေါ်ဖုံးထားရမယ် မရှိတဲ့ကောင်ရှိလို့ပြီးတော့ဆွမ်းဆောင်ရအောင်အဲဒါအဖြစ်ကိုဖုံးပြီးတော့မရှိတဲ့ကောင်ရှိလို့ပြီးတော့သူများအဖြစ်ကြီးအောင်လုပ်တာနေရတဲ့ပုဂ္ဂိုလ်တွေလုပ်တာကျိုးသားပြီးဆိုလို့ရှိရင်အဲ့ဒါလည်းခုအကုန်လုံးလွတ်သွားတာစိတ်ချဆောင်စီရမယ်ယူလာရတတိယဟမ်ယုံကြည်ရမယ်ကျမ်းပါရမယ်ယူလာရမယ်ကျိုးကျိုးအားထုတ်ရမယ်ပြိပ္ပံမှာလည်းပါပါတယ်အာတာပိဆိုတာပါ ကိလေသာကိုကိုယ်ပါသိချောက်ကိလေသာဖြစ်နေတဲ့ပတ္တိသမပ္ပံလုံးလောက်ရရှိရမယ်။တနည်းအားဖြင့်တင်းတင်းရင်းရင်းပြင်းပြင်းထန်ထန်အားထုတ်ရမယ်။ကိုယ်နဲ့တမန်ကိုပဲလုပ်ရမယ်။ဒါပါကျိုးစားတယ်။သူလည်းကျိုးစားအချင်းကလွယ်လို့ရှိရင်ကျိုးစားပြီးဟဲ့ဆိုလို့ရှိရင်တတိကနောက်ပိုင်းကလိုက်လာတာပါပဲ။တစ်ချက်တစ်ချက်တန်တာအားစိတ် တွေးဖို့နဲ့အာရုံမှာပေါ့လေစိတ်ကလေးကကတ်လာတော့ကတ်ကြည့်တော့ကြည့်တော့တတိလည်းဖြစ်လာတာပဲတတိဒီလိုကြည့်သမာဓိလည်းဖြစ်လာတာပဲအစိုက်ကြတယ်ဒီကတမားလေးကိုရတတိသမားလေးတွေဖြစ်လာအောင်လည်းမသိနေတက်ပြီးတော့စိုက်စိတ်ကလေးစိုက်ကြသွားတဲ့အခါမှာသဘောမှလည်းအခြေခံဆိုပြီးအစစ်စစ်စစ်စစ်ပြီးမှာကိုရခွဲပြတယ်ဆိုဆံကျင်ရဆိုတာမဖြစ်လာပါဘူးကိုရတတိသမားလေးပြင်ရတာလည်းဖြစ်လာတာပဲ ကိုယ်ဝေဒနာစိတ်ကမှလေးချာရှိပေါ်လေဆိုတော့ကာယရုပ်ကောဝေဒနာခံစားမှုကောစိတ်ကစိတ်ကစဉ်းစားကြံကြည့်မှုကောင်းဆိုစိတ်နဲ့စိတ်ထားရောဓမ္မအထွေထွေဟူရာရောထွေထွေသဘောတွေရှုခွင့်ကြီး၄မျိုးပြထားပါတယ်ရှုခွင့်ကြီး၄မျိုးတွေကကိုယ်ဝေဒနာစိတ်ကမှလေးချာရှိပေါ်လေထင်ရှားပေါ်ရရှိမှပဲထင်ရှားပေါ်ရရှိပေါ်ကလေး ဒါကကိုယ်ကြီးအထေရှားဒါကကဝေဒနာထေရှားဒါကကမှလည်းစိတ်ထေရှိဒါကကလည်းအဲသဘောမူရတစ်ခုဖြစ်နေဒီနိုင်ကတော့ကိုယ်ပေါ့ကိုယ်ကြီးလည်းဖတ်လို့ရှိကနိဗ္ဗာန်ဝေဒနာအမှတ်လို့ရှိတယ်ဝေဒနာနိဗ္ဗာန်စိတ်ထေမှတ်လို့ရှိရင်စိတ်တန်နိဗ္ဗာန်သဘောထွေရဝေဒနာမှတ်လို့ရှိရင်ဓမ္မနိဗ္ဗာန်ပေါ့အိဋ္ဌံလေးရှင်းတာထေရှားဝေဒနာရှိမှကသိတဲ့ညာဖြစ်တယ်အဲဒီညာဖြစ်ဖြစ်တဲ့အခါမှာ မတိမှုစီမံမှုတွေကြောက်ကြတာပါမရှိလို့အားစားကြီးရောဆွေးနွေးတာမရှိလို့စိတ်ဆူစီးစိတ်ဆူစီးတွေပြဲပြီးတော့အောင်နဲ့မတည့်ချော်ပဲပြီးတော့မတိကြတာပါခုနရှိတဲ့ကဝိရိယတတိသမားကြီးဒီအားကြီးပါလာပြီးရှိလာပြီးအသေးရှိလာပြီးဆိုလို့ရှိရင်အတိအဖြစ်တော့တာပဲအဲဒီအတိဖြစ်တဲ့ခါမှာတိရစ္ဆာန်တော့မှာပဲပြထားပါတယ် ဝိနည်းလောကီအဘိဓါဒေါမနသံဒါကပဋိပ္ပံဘာဝနာရဲ့အကျိုးပြသင်္ချာပေါ်လာတဲ့ရှိခွဲအာရုံမှာအာသကုလည်းမရှိဘူးအပြည့်ချိုးလည်းစတိလည်းမရှိဘူးတတိတွေကလွတ်နေတယ်စိတ်မရှိဘူးမရှိဘူးစိတ်တွေပြန်မလာဖြစ်နေတယ်အာရုံနဲ့တက်အောင်လို့ချိန်မှချိန်ရွယ်ပေးတယ်ဥပဒနာဆံလည်းမရှိဘူးဆိုရင် ဘယ်ကအတိကလာမလဲရှုခွက်ကြီး၄မျိုးတွေကရှုခွက်၄မျိုးတွေကရှုခွက်တစ်ခုခုပေါ်ပါလေခုနတိုင်းမရှုလို့ရှိရင်မရှုရင်အာမဆိုင်ကိလေသာနိုင်ငံကိုဖွင့်ထားတာကိလေသာလက်ခံတယ်ဖြစ်သွားတာအတိမရှိလို့ရှိရင်စိတ်ရှင်ကိလေသာတွေဝင်လာတာသမာဓိမရလို့ရှိရင်စိတ်ကြီးဘုရားမလာဖြစ်ပြီးတော့စိတ်ဆူဆီးကြီးပြရတာပဲ တဏှာကစိုက်မထားဘူးဆိုလို့ရှိရင်တော့မိစ္ဆာဝိတ္တိကဝင်လာမသိဘူးဆိုလို့ရှိရင်မသိဘူးသိမှာဘူးဒါရရတာပိုင်ဆိုင်ကမရှိမိတဲ့ရှုခွက်အာယုံကကိလေသာတွေဖြစ်နေတာအဲ့ဒီမိစ္ဆာရှိနေတာပဲကျုံတာမသိဘူးကျုံတာကြောင်းကျုံမသိဘူးသူတို့ရဲ့အမျက်ရှိတဲ့သဘောပဲဆိုတာလည်းမသိဘူးမသိတာလည်းများနေတာပဲဒီမှာအဲ့ကိလေသာတွေဆိုတာဟာ ခုလိုမရှိရင်မရှိလို့ရှိရင်မရှိတဲ့အာရုံမှာကိလေသာကြီးဖြစ်ခွင့်ရှိနေမယ်လို့ပေါ်လာတဲ့အရှိဝဲအာရုံလေးတွေကိုအခုဒီတိုင်းအားအပြည့်ထည့်ပြီးတော့ရှိလို့ရှိရင်မရှိလို့ဖြစ်ခွင့်ရှိတဲ့ကိလေသာတွေဟာပိုင်နိုင်စွာရှိလို့ပြီးသွားပြီဆိုလို့ရှိရင်ဖြစ်ခွင့်ရတော့အဲ့ဒါကိုပဲဝိနည်းကပြန်ချောက်ရဲ့ပိုင်နိုင်စွာရှိနေတဲ့လောကခေါ်တဲ့ အာယုံပေါ်မှာပေါ့လေမရှိလို့ရှိဖြစ်ခွင့်ရှိတယ်အဘိဓမ္မာနဲ့ဒေါမနတာတနည်းအားဖြင့်လောဘနဲ့ဒေါသကိုတတိငါတတိငါပဲဖြောက်နေတာတဲ့ချိန်လိုက်ချိန်လိုက်ဖြောက်နေတာတဲ့ခုနဆက်ကြည့်လိုက်ကြည့်ဖြစ်စီဖြစ်တယ်ဆိုတာနဲ့ဒါတွေကိုပယ်ရှားတယ်ဆိုတာပေါ်ပြီးတော့ဖြတ်ရည်ပါတယ်အဲဒါတတိယဆန်တရားကအထုတ်လို့ရှိရင်ဆက်ကြည့်တဲ့တရားကြီးကျိုးဖို့ကတော့သိကြတယ် ဖြည်းဖြည်းကိုခက်ခက်တဲ့သိနေတယ်ဆိုတဲ့ကဘုရားတတိသမားကြီးအင်ညာဒီဆွမ်းအားတွေတော်တော်ထက်သန်လာပြီဆိုတော့ကြားပါတယ်။အဲဒီဆွမ်းအားတွေထက်သန်တော့ပိုင်နိုင်စွာရှိမိတဲ့အာရုံပေါ်မှာကျုံနာဆိုတဲ့အနေနဲ့မြင်သွားတော့ငါကောင်အသက်ကောင်ရှိတဲ့အစွဲလည်းပဲလူကပြောင်းနေသွားပြီ။ ကြောက်ကြောက်တဲ့တည်းသိနေတာကမဟာဇမအစွဲကြီးလည်းကြောက်သွားပြီ။ကြောက်ကြောက်တဲ့တည်းမှာမျက်စိရဲ့သဘောပဲဆိုတော့သိသွားပြီဆိုလို့ရှိရင်ရဲတယ်ကောင်းစားချမ်းသာတယ်ကိုယ်လိုတိုင်းရှိတယ်ဆိုအစွဲသိတယ်ဆိုလည်းကြောက်သွားပြီ။ဒီကလေးပေါ်ရေးကြတဲ့ကြောက်ခက်တဲ့ကကြည့်နေလာပြီဆိုလို့ရှိရင်သိကိုရှင်းသွားတော့တာပါပဲ။အဲဒီခါမျိုးဟာကာမဂုဏ်ချမ်းသာတဲ့ကောင်းတဲ့ချမ်းသာတဲ့ ဒီချမ်းသာနဲ့ချမ်းသာတဲ့ဒီချမ်းသာနဲ့ချမ်းသာတဲ့လောက်နေကြီးတဲ့မပြည့်နိုင်တဲ့နမိတ်ကောင်းချမ်းသာပေါ်လာတယ်အဲ့ဒီချမ်းသာပေါ်လဲဆွဲတတ်တယ်ကံကုန်ချမ်းသာပေါ်တော့လွဲသွားတယ်အဲ့ဒီချမ်းသာပေါ်ဆွဲတတ်တယ်အဲ့ဒီအဆွဲလေးတိတ်ဝဲတဲ့အဆွဲလေးကျုပ်သွားဘူးအဲ့ဒီသူရောက်ဖို့ရတော့ကောလားကုသိုလ်ကဟန်တားတဲ့အားအကောင်းဆုံးဒီဝရဏအဘိဓါနဲ့ဒေါမနကသမုလောဘနဲ့ဒေါသပေါ့အဲ့ဒါကိုအလည်ရတဲ့ဆိုရင် ကျန်တဲ့အားနေတဲ့ဟာတွေလည်းပဲအလိုလိုအနိုင်ကျဖြစ်သွားတာပါပဲ။အင်း။ဒါဘုလို့မရှိလို့ရှိရင်ဖြစ်ခွင့်ရှိတယ်။သဘောတော်သားတွေဟာပိုင်နိုင်စွာရှိပြီလို့အတိအအတိပါဖြစ်လာပြီဆိုလို့ရှိရင်အဲ့ဒါတွေတစ်ချက်မှတစ်ချက်ပြီးတစ်ချက်ကိန်းနေတော့တာပဲ။ရှင်းသွားတာပါပဲ။အင်း။ဘုလိုရှိဖို့ကလေးတွေဘုသိက္ခာနည်းအဒီလိုရှိလို့ ကြည့်ကြည့်သွားတဲ့အခိုက်အတန့်မှာပေါ့လေအားအကောင်းဆုံးလောဘဒေါသဖြစ်ခွင့်မရအောင်ပေါ့လေမဖြစ်နိုင်အောင်ပေါ့လေအမှန်တိုင်းကြည့်ကြည့်သွားကြည့်ကြည့်သွားတာကိုပဲဝိပဿနာဉာဏ်ကတတိယပဟံဖြင့်ပဲလို့ဉာဏ်ဖြစ်တဲ့အခိုက်အတန့်လေးမှာချိန်ပိုင်းချိန်ပိုင်းလေးအဲဒီကိလေသာအစုကို ပယ်ရှားလိုက်တယ်ဖြစ်အောင်လုပ်လိုက်တယ်အတိအကျရပါတယ်ဒါအပြင်သူသတ်ရှိပေါ်တိုင်းတော့ကာဝရဏစိတ်ဓမ္မရှုခွေးလေးမျိုးတွေကအတိအကျပေါ်ရပေါ်ရပေါ့လေရှုရလေးစီကြည့်လို့အပြတ်ရှုရပေါ်လေကြည့်လို့အမြဲပဲကြောက်တာလေးစီရမကောင်းဘူးလေအတိအကျမကပါဘူးလေ အတ္တမပါပဲနဲ့သူသူသဘောတိုင်းသူဖြစ်ပုံလေးတွေပေါ့လေအဲဒါကြီးအဲရှုမိတိုင်းရှုမိတိုင်းပေါ့လေတတိသမားကြီးကိုရတတိသမားကြီးဟင်းဒါရီယတိအားကောင်းလာတယ်တခုနဲ့တခုဆက်ဆက်လာတယ်အဲဒီလိုသန္တာမောင်ဖြစ်လာတော့ဖြစ်လာတဲ့အခါမှာခုနလောဘဒေါသအားကောင်းတဲ့လောဘဒေါသအပဝင်ပေါ့လေ ကိလေသာတွေဟာတော်တော်နဲ့မဖြစ်ခဲနဲ့ကွာဝေးနေတာလေးကိုသိရတတ်ပါတယ်။အဲဒီလိုဖြစ်ပုံကိုတော့ဝိကမလပဟာနဲ့ပြည့်တယ်လို့ကျမ်းဂန်မှာဆိုပါတယ်။တပလိဝေးကွာအောင်ခဲထားလိုက်တယ်ပေါ့ဒီမှာ။ဒါတော့အဲ့လိုရှိနေလို့ဒီတက်တက်သာသာပေါ်နေကြည်လိုက်ကြည်လိုက်ဘုရားတတိသမာဓိ ဒီသုံးယောက်ကိုသမာဓိခန္ဓာစွမ်းအဆုံးစုပေါ့ဒီစွမ်းအဆုံးတိရစ္ဆာန်ဖြစ်တဲ့အခါမှာခုနစောစောကပြောခဲ့တဲ့အာအကောင်းဆုံးလောဘဒေါသပါဝင်ပေါ့လေခိတိခါရီဟာငြိမ့်ရင်ဒီအောင်အရင်အာကောင်းဆုံးသုံးစုကသမာဓိခန္ဓာသုံးစုကညှောက်ပြုလုပ်ပြီးတာအဲဒီညှောက်ပြုလုပ်ပြီးတဲ့အာဆန်းသုံးခုကို ပါဠိလိုသမထလို့ခေါ်ပါတယ်အဲဒီသမထတရားဟာရှိမိတိုင်းရှိမိတိုင်းပေါ့လေသူကထက်တာအကောင်းရအောင်ဒီထက်တာအကောင်းနဲ့အစွမ်းရောက်ဘာဝနာစိတ်ဟာပေါ့တိုးတက်ဖို့ရလာသိရမှာရှိလာနေရာမှာထွားလာ အသိဉာဏ်ကြီးမှဖြစ်လာတယ်ဆိုတော့လူရမှာရင့်လာသစိတ်ဟာအလွန်ပဲသူကအဲနိမ့်ညံ့လာတယ်လေကြောက်ကြောက်လာတယ်လေကြာလေကြာလေနိမ့်ညံ့နေတယ်ဖြစ်လာတယ်လေဒါကြောင့်မရှိနေတဲ့တခြားတစ်ပါးသောသာဝကစိတ်ဓမ္မခေါ်တဲ့အာယုန်၄ချက်မှလည်းပဲ တမင်စည်းစားကြံစီပြီးတော့ပေါ့လေသောကဒေါသမဖြစ်ဖြစ်ဘူးညာသောအာဖြင့်အဖြစ်ခဲတယ်ပေါ့လေဖြစ်ရတယ်လေငင်းနေရတယ်ကြည့်ရတတ်ပါလားမရှိမျိုးနဲ့တစ်ခါတစ်ခါယောဂီကနားနေတဲ့ခိုက်တံမှလည်းပဲတန်တန်နဲ့လောဘဒေါသတွေရှိကလို့ရှိမှဖြစ်သေးသလားဆိုတာပေါ့လေကိုယ့်ကိုယ်တော်မှကိုယ်သုံးသပ်မိတဲ့အခါမှာအားရသွားတယ် ကိလေသာတွေကုန်များကုန်သွားလားဆိုတော့မှဒီလိုအာရုံအပြီးတော့ဆိုတော့ရှင်းတော့တဲ့ကိလေသာတွေဒီကံတော်မှာမရှိသေးဘူးအဲဒီလိုကိုယ့်ကိုယ်ကိုလည်းပဲပြတ်မှတ်သွားတတ်ပါတယ်ခေတ္တဤဒီကရုပ္ပကဉာဏ်ပိုင်းလောက်ဥပဒနာဉာဏ်ပိုင်းလောက်ရောက်သွားပြီဆိုလို့ရှိရင်တိတ်ကိုတိတ်ဖို့ဆိုတာပဲဒီလိုကိလေသာတွေဉာဏ်ပုံကိုကိုယ်ရင်အားထုတ်ပြီးတော့ကိုယ်ရင်ကြည့်နေပြီးတော့ကြောက်နိုင်အောင်ပေါ့လေကျူစာအားထုတ်ဖို့လိုပါတယ်။ အဲ့ဒီပိုင်းကြလို့ရှိရင်ထူးခြားတာကတော့မတ္တိဆက်နေတော့ကိလေသာတွေကဝေငြိမ့်နေတော့ဒီမှာကကိလေသာနှိုးတာတော့မှရုပ်ကမလိုပဲဖြစ်နေတတ်တယ်လုံးဝမလိုပဲဖြစ်နေတတ်တယ်သောတိစီအာယုဒေါသတိစီအာယုအဲ့ဒီဒီစိတ်ပို့ကြည့်တာတော့မှစိတ်ဟာအရှင်းမသွားပဲဖြစ်နေတတ်တယ် သွားတော့မှချက်ချင်းသွားချက်ချင်းပြန်ပြီးတော့တုတ်လာတာဒါလည်းရှိတတ်တယ်။ဘာနဲ့ဒီလိုက်ဆိုလို့ရှိရင်ဟိုအော်စတြေးလျတိုင်းမှာအသုံးပြုတဲ့ဘူမရင်းဆိုတဲ့လက်နဲ့ကိုပြပြန်လာလက်နဲ့ကိုချက်ချင်းပြန်လာ။အဲဒီလောက်ထိထူးခြားတဲ့အနေအထားကြီးရောနေတာ။အဲဒီလိုရှိမှမင်းအစွမ်းကြောင့်အဲမရှိသေးတဲ့အာရုံတွေမှာကိလေသာငြိမ့်ငြိမ့်နေတာတဲ့။အဲဒါသမာဓိခန္ဓာခေါ်တဲ့ သမာဓိရဲ့ဝိကပနာအဲဝိကမနာတတိပါပဲဒီဝိကမနာအဲဝိညာဉ်နဲ့လောဘဒေါသတွေပြေချောက်ရှိကိစ္စလည်းပဲဒါလည်းသိရှိနေပါတယ်ဒီကဒီဒီရင်းကြီးကအရင်ကခံရတာအဲဒီကအဟာရနဲ့ဒီအရင်ကအဟာရနဲ့ဒီအရင်ကခံရတာ ခုခံရရင်ယခုဆံလိုက်ကြတာတော့အဲဒီကရှိရအောင်ကကိစ္စငြင်းကြီးခေါ်တဲ့ဆံရဝင်ရရမှာကြည့်ကြရမှာမရှိရအောင်မှာလည်းဒါကမြတ်တော်ရဲ့အောင်မှာလည်းကိစ္စငြင်းကြီးငြင်းနေတာတော့ခုခံရဝင်ရခေါ်တယ်အဲဒီကပါရရ တိုင်ပင်ရရှိပါတယ်။အဲဒီရရှိနေတာလည်းကမဝိညာဉ်အတ္တိယသမာဓိအားသင်္ခါအားပေါ်သမာဓိရှိလာလို့ဒါသတိရရှိရတယ်ဆိုတာဝိညာဉ်ရဲ့အာရုံရှိကုန်အထွေးပါတယ်။ဒီလိုရှိရတော့ဒီလိုဟန်တိုင်းလာပြီဆိုလို့ရှိရင်လည်းဟာလည်းဟာအရှိတ်အားပေါ်သမာဓိဆံရှိပါတယ်။ ဖြစ်ဆိုတာကအဲ့ဒီကပြည်သားတွေဝင်လာတော့ဖြစ်တာရုံးတယ်အဲ့ဒီလူကြီးကပြည်သားတွေစိတ်စီရောက်လာတာကိုရက်လာစိတ်ကအဲ့ဒီဂျင်းရုံးရက်လာဒီကနမှာအားကြည့်လာပြီဆိုလို့ရှိရင်စိတ်ကိုအမှတ်သိလာတာရှင်ရုံးတော်ကိုစာရင်းဆရာကြီးဆက်လာတော့တာပါပဲဒီခါမှာရှင်ပိုင်း ဆောအားရအာမင်္ဂလာရှင်ဗျာမြတ်တော်ဗမာတော်ကြီးယုံကြည်ယုံကြည်ယုံကြည်ဒီအားကိုကောင်းအောင်ရင်းဆိုလို့ရှိရင်အမှတ်တည်ဆိုင်ပြီးတော့ဉာဏ်ရမယ်ဒီဘဝကိုတရားလေးရပြီးတော့ပါမယ်ဒီကနေ့ကိုမြစ်ဆိုရရောဒီဖြစ်ဖြစ်ဆောင်ရင်းတော့ဝင်ရမယ်ဆိုတော့ဒီလိုမျိုးကြည့်ရတာပါပဲအဲဒီကြည့်တော့အခါဆိုကြရင်ပြောရရော အပြင်နဲ့ဆက်သက်ကြီးတွေကရောဆရာကအဆက်ရှိလိုက်တော့တာပါပဲဒီတော့ဒီလိုမျိုးစေးဆောင်နေတော့ခုနကလည်းပြေးတော့ဖြစ်တော့ဘူးဘယ်လိုလဲခုနကလည်းကိုယ်ခံတော့အဲဘောဆက်သုံးရကြတော့ရှိနေနေဆက်ပြီးတော့ဒီစီရောက်ပါတော့ အမြင်တော့နိုင်တယ်လို့လူရှိရတာလည်းအရင်ရှင်းပြတဲ့ခါမှာရှင်းပြရစီနိုင်လို့ဆိုအန်တိုင်းတဲ့ဘုရားရှင်ကိုဆွတ်ချရအရှင်းဆုံးရှိရတော့တော့အထူးရှင်ဒီမှာပေါ်မှာဉာဏ်နဲ့မြင်တယ်နဲ့အစ်စ်ကောင်းကြီးဆိုရဉာဏ်ရတဲ့အမြင်နဲ့ဆရာတော်ကမှတမောင်းကိုဒီလိုဒီလိုနဲ့ ဒီလိုဆိုရင်ဝိသုဒ္ဓိဆောင်ပါလေဒီလိုလည်းဒီဝိသုဒ္ဓိဆောင်ဒီဒီဝိသုဒ္ဓိဆောင်အပြည့်ရှိနေလို့ပါလေဒီလိုရှိနေတဲ့လမ်းကိုဆက်ပြီးတော့ဒီလိုဖြစ်တာတော့ဖြစ်နေတာရှိလို့နောက်ဆုံးစူပေါင်းနေတဲ့ဒီလိုဖြစ်ရတာပါ